ဒီနေ့ကလောကီသမထယင်ဒီနေ့တော့လို့ရှိရင်လောကီရူပအရူပဇာတိဖြစ်ပေါ်လာအဲဒီလောကီရူပအရူပဇာမှာဇာနဲ့ရှင်တွဲတဲ့ညာလည်းပဲပေါ်လာတာပါ ဒီဝိတ္တဝိစာရစရှိတဲ့တရားတွေဟာဒီလိုသဘောဆောင်ပြီးတော့ဥဒိကလည်းပဲအာယုံစီရောက်အောင်ဆွတ်ကျင်ဖို့တဲ့သဘောစာရကလည်းပဲကြီးကြီးကြီးကြီးသုံးသပ်ဖွဲ့ရှိတဲ့သဘောအဲဒီလိုပါဒီဆိုဆွဲကြပါဒီသဘောကြီးရှိရပါတယ်အရှင်ရဲ့စိတ်တစ်ခုထဲမှာ အတူတကောအစီစီလုံးလုံးဖြစ်တဲ့အခါမျိုးမှာဒီလိုဖြစ်တဲ့အခါမျိုးမှာစိတ်ကူးတယ်မှာသူတို့သံတယုတ်တာလို့ခေါ်ပါတယ်အတူတကောကသူချာချာစီယုံမိတဲ့အခါမျိုးမှာကိုယ်စိတ်ကလည်းပဲအာယုံကိုတဲ့တဲ့ကြီးပေါ့လေရှင်နေကြဝိသရာကလည်းပဲ ဘာဝင်လဲပုဒ်တိုက်တဲ့ကိစ္စကြီးကြီးကြီးကြီးရောရေရာချင်းပေါ့လေဒီဆွမ်းရတဲ့ကြီးဒီချက်ချက်ထလာတော့ပါပဲဒီတက်ကြီးတွေပေါ်ထွက်လာတဲ့အခါမှာဒီနောက်ကစိတ်တိတ်အာရမှုကြီးကြီးရောကြောစိတ်ပါအေးချမ်းပြီးတော့ဆန်းတာတဲ့ဒုက္ခတွေပေါ့လေဟွန်း ဒီကြီးကတော့စိတ်သိအားရတယ်ပေါ့ပျော်ရွှင်တယ်ဒုက္ခကတော့ဝမ်းသာတယ်ပေါ့စိတ်ဝမ်းသာတာပေါ့အဲဒီခုထဲမှာစัญญาစီပြီးတော့နေတဲ့ဧကဂရခေါ်တဲ့သမားသမာဓိသမာဓိလိုပေါ့အဲတတိအာဝကောင်းအောင်ထွက်လာတာပါအဲဒါမှဈာနဆိုတဲ့အဓိပ္ပာယ်ကိုပေါ်လာတာပါပဲ စေဉာဏ်ဉာဏ်နဲ့ရှင်းပြရတဲ့အသိဉာဏ်ဉာဏ်သမတိကြီးပေါ်လာအဲဒါဖြစ်လာပါအဲဒါပြောပြီးတော့အစဉ်စားရောက်တဲ့အတိုင်းလေးကဝိပဿနာသမာဓိကြီးခုတဲ့အခါမှာသမာဓိဉာဏ်သမာဓိဉာဏ်နဲ့ကြွားရမယ်ဆိုတာသမာဓိဉာဏ် အသိဉာဏ်ကြီးစိုက်တော်တဲ့အခါကျမှဝိပဿနာဉာဏ်ဖြစ်လာနိုင်တာအဲ့ဒီအခါမျိုးမှာဝိပဿနာသမာဓိကြီးဖြစ်လာပါပြီ။ကြောင်းကျိုးတဲ့ယုံနာတရားတွေပေါ်မှာသူတို့တဘာဝကိုလည်းပဲကြည့်မြင်ပြီးတော့ အမျက်စိရဲ့သဘောပဲခေါ်တဲ့ရှင်းရဆုံးတွေပေါ့လေအမျိုးမျိုးအထွေထွေကြည့်မြင်တဲ့ဥပဒနာခေါ်တဲ့အမှန်မြင်ပေါ့လေသမာဓိဖြစ်ပေါ်လာတာပါပဲအဲဒီခါမှာဥပဒနာရင်းကြီးသမာဓိရင်းနဲ့တိဆောက်လို့ပေါ့လေပေါ်ထွက်လာပါလားဒီနေ့အဲဒီအဲဒီခါမျိုးဥပဒနာသမာဓိရှိဆိုတာလည်းပဲဒီဒီဖြစ်လာပါပြီ ဒီကနေ့အယူပဒနာရင်ဒီဆောက်ပုံလေးပေါ့ဒီစာလုံးနဲ့လက်ရှိတစ်ခုပေါင်းစပ်ပြီးတော့ပြောပါမယ်ဒီကဇာနမျိုးရှိတဲ့ကလည်းပဲဝိပဿနာဆန်ဆန်လည်းပြောထားပါတယ်ဝိပဿနာဆန်ပြောလို့ရှိရင်ဥဒ္ဒဥစာရစပြီးဆိုင်ကကြီးလွတ်ပြီးတော့ပြောလို့မရပါဘူးဒါတွေလည်းပဲထည့်သွင်းပြီးတော့စာရရကျိုးခေါ်တဲ့လက်ရကျိုးရှိတယ် ဓာတုနဲ့လက်တွေ့ပေါင်းစပ်လိုက်တဲ့အခါကျတော့ဒီလိုအကျိုးရလာအဖြေတွေထွက်လာတယ်ဆရာကြီးလည်းရှင်းလင်းတင်ပြဖို့လိုနေပါတယ်။ဇာနာသမာဓိတိကတော့သုံးဖို့သမထဇံကတော့ပညာခေါ်တဲ့မရှိအာယုံတွေကိုအရှိလိုထင်အောင်ပြုလုပ်ရတယ်ရှုမှတ်ရတယ်သဘောပါလို့မနည်းပြောခဲ့ပါတယ် ဝိပဿနာဉာဏ်ကတော့တကယ်အရှိယုံနာတရားတွေရဲ့သဘာဝအကြောင်းကျိုးဆက်ဖို့နဲ့ကလေးရှင်းရှင်းရဆုံးလေးတွေကိုရှုမြင်တာပါအရှိကိုအရှိတိုင်းရှုတာဝိပဿနာဆံဃာလို့လည်းဒီလိုလည်းပဲကလေးရဲ့ဌာနချက်ကိုပြောခဲ့ပါတယ်သမထဆံဃာတော့အာယုတစ်ခုတည်းမှာစိတ်ကလေးရတခြားနဲ့တည်အောင်စိုးစားတဲ့သဘောဖြစ်ပြီးတော့ ဝိပဿနာဆံကတော့ကိုယ်ရဲ့ကကာယဝိညာဉ်စိတ်ဓမ္မခေါ်တဲ့ရှုခွင့်အာယုလေးမျိုးတွေကသင်္ချာတရားမျိုးပေါ်လိုက်မှာရှုဆိုင်ပြီးတော့ရှိရတဲ့သဘောပါပဲဆရာခေါ်ချပါတယ်သူကတော့ဘုဒ္ဓဘုဒ္ဓတော်ပသတိဆိုဘုဒ္ဓဆိုတာဖြစ်နေတာရှိနေတာဖြစ်ရှိနေတာ အကြောင်းကြောင့်ဖြစ်လာတဲ့ဟာဒါအရှိတဘောပဲဒီမိဆိုင်ရာဆိုင်ရာအကြောင်းကြောင့်ဖြစ်ပေါ်လာတာပူတာသူကိုယ်ရဲ့ရုပ်တရားတွေခုလောလောဆယ်ဆိုလို့ရှိရင်ဖောင်းပင်မှုခေါ်တဲ့တောင်းတလှုပ်ရှားတဲ့ဖြေရှားတဲ့သဘောတွေအကြောင်းကဖြစ်တာမဟုတ်အကြောင်းနဲ့ဖြစ်တာပဲ။ ရှုမှုဆိုင်မှုနဲ့ဆက်ပြီးတော့ကောင်းမှုပြုဖြစ်ရတာ။အင်းအဲဒီရှုမှုဆိုင်မှုကလည်းရှုခြင်းနဲ့စိတ်ဆက်ရှင်တဲ့စိတ်ဖြစ်လို့ရှုမှုဆိုင်မှုဖြစ်ရတာ။ရှုမှုဆိုင်မှုဖြစ်လိုက်တာနဲ့ပဲသူနဲ့ဆက်ဆက်ပြီးတော့မကင်းကောင်းတဲ့အနေနဲ့ပေါ့လေဖောင်းပြုဖြစ်ရတာ။အဲလိုအကြောင်းဆက်ရပြီးတော့ဖြစ်ပေါ်ဖြစ်ပေါ်တာမဟုတ်လို့ဘူတာလို့ခေါ်ပါတယ် အဲ့လိုအကြောင်းကြောင့်ဖြစ်တယ်ဆိုလို့ရှိရင်မျက်မှောက်တွေအားဖြင့်တကယ်လည်းရှိရရှိနေတာပဲသတ္တကံပစ္စေဟိသတ္တတာပရမတ္တလောကဝိသမနတ္တပူဇာဥစ္စပူဇာလျောစတိဆိုတာပရမတ္တဆိုတာမျက်မှောက်တွေ့တာအရှင်းမဟုတ်အမြင်ပေါ့အရှင်းမဟုတ်ခဲနဲ့အမြင်မျက်မှောက်အားဖြင့်ပေါ့လေ ရှိနေတဲ့သဘောဝိဇ္ဇမာနဆိုတာရှိနေတာရှိကြီးတာမဟုတ်ဘူးရှိမဲ့ဟာမဟုတ်ဘူးရှိနေတာရှိနေတာဒါဘုဒ္ဓခေါ်တာအဲ့ဒီဘုဒ္ဓကိုရှိရတာကြည့်ရတာပဲဘယ်လိုရှိရကြည့်ရမလဲလို့ဆိုတော့ဘုဒ္ဓတော်ရဲ့ဘုဒ္ဓတော်ဆိုတာဖြစ်နေဖြစ်တဲ့အတိုင်းပေါ့ဒါပေါ့ဖောင်းဖောင်းလည်းပေါ့ပိန်ပိန်လည်းပေါ့သိဖြစ်တဲ့အတိုင်း ဆောင်းတာကတော့ပညာသွားလို့မရဘူးသူပညာကလည်းသိရမယ်ပညာလည်းမှားရမယ်ပညာကလည်းပညာလို့ရှိရမှာပဲဖောင်းတယ်လို့ရှိလို့မရဘူးမာတာကိုလည်းမာတယ်လို့ရှိရမှာပြောတယ်သွားလို့မရဘူးဟွန်းဖွဲ့စည်းတာအရေးပြောတာလည်းပဲဖွဲ့စည်းတဲ့အရေးပြောတယ်ဆဲတယ်တွဲတယ်စသည်သူဖြစ်တဲ့အတိုင်းပူရာနေတာအေးရာတွေဆိုတာလည်းပဲပေါ့ရာတွေဆိုတာလည်းပဲသူဖြစ်တဲ့အတိုင်းပူရင်ပူရင်အေးအေးတယ် လူရင်လူရပေါ့ရင်ပေါ့တယ်ဆိုတာပေါ့လေတောင်းတာတင်းတာတွေလည်းသူဖြစ်တဲ့အတိုင်းတောင်းတယ်တင်းတယ်ဆုပ်တယ်ရွေ့တယ်ဆိုတာသူဖြစ်တဲ့အတိုင်းဟာအရင်လွတ်တတ်လို့မရဘူးမြင်လာကြတာလည်းစားတာရှိတယ်နာမိုက်ဆရာတွေလည်းဒီတိုင်းခံစားတာပါလေဒီတိုင်းဒီဖြစ်တဲ့အတိုင်းအဲ့လိုဖြစ်တဲ့အတိုင်းရှိပါတယ်ဘုဒ္ဓတော်ဆိုတာသူဖြစ်တဲ့အတိုင်းသူ့သဘာဝအတိုင်း အဲ့လိုဖြစ်တဲ့အတိုင်းရှုတဲ့အခါမျိုးမှာခုနအစံဒီပါလာပြီပေါ့စကားကတော့ရှုပဲပမာလို့တော့တလုံးနဲ့ပဲဒါကလည်းဒီထဲမှာလောတဲ့အင်္ဂါတွေနဲ့လောတဲ့သွန်အားတွေပေါ့လေဒါတွေပါလာနေနော်အများကြီးပဲပါလာနေတာဟွန်းရှုရမယ်ရှုပါများလို့ ခုနစောစောကပြောခဲ့တဲ့အတိုင်းပေါ့လေသူထဲမှာပါတဲ့အင်္ဂါတွေသုံးဖို့တရားအစိတ်ပိုင်းတွေပေါ့လေတတိတွေကြာလာတာပဲတတိတွေချိန်ရှားလာတာပဲတတိတွေပေါ်လာတာပဲသူတို့အဒီအဒီဒီဒီတစ်ခုချင်းတစ်ခုချင်းတတိတွေတွေဟာပေါ်လာတာအဲဒီတတိတွေရှိတဲ့တရားတွေစုပေါင်းပြီးတော့တွေ့ပေါ်တွေ့တဲ့အခါမျိုးမှာအောဝယ်ကောင်းလောက်အောင်လို့ပေါ့လေ လုံလံပိုင်ခြားခြင်းကအစသိနေလာမယ်အကြောင်းနဲ့ကျိုးဆက်ဆက်ပုံနဲ့သိလာမယ်ကြောင်းကျိုးကြီးလာပြီးတော့ဖြစ်နေတဲ့သဘောတရားတွေကိုစိတ်ကလေးပေါ်စိတ်ကလေးကြောက်ဟောင်းတဲ့ကြောင်းသွားပြီးတော့ဖြစ်နေတာပေါ့အခုဖြစ်ပြီးတော့အခုဖြစ်သွားတာလေးတွေပါဒါလေးတွေကြည့်လာဥပဒနာဉာဏ်လေးဖြစ်လာတာလားသူဒီချက်ကြောက်ဖြစ်လာတာ အဲ့ဒီလိုအနေနဲ့လည်းပဲကြည့်လာတတ်ပါလေဘုဒ္ဓတော်တိအထသဘာဝတော်လို့ခေါ်တာပါအဲသူဖြစ်တဲ့သဘောတိုင်းသူထင်ရှားတဲ့အတိုင်းရှိရတာထင်ရှားတဲ့အတိုင်းရှိတော့သလက္ခဏာတော်သမယလက္ခဏာတော်လို့ဖွင့်ထားပါတယ်ကိုယ်စီကိုယ်စီလက္ခဏာအနေနဲ့လည်းပဲကြည့်မြင်လာတတ်တယ် ဥပမာဖြင့်ပထဝီဆိုမာရာပြော့တာဘာဘောဆိုလို့ရှိရင်စိတ်ကတ္တဆူထတာယူစည်းတာတွဲတာခဲတာဒီလိုလို့ရှိရင်ပူတာလွေးတာအေးတာပေါ်တာဘာလဲဆိုလို့ရှိရင်တောက်တာပြင်းတာဆုပ်တာပေါ့ဒါမျိုးတွေပေါ့ဟာမြင်တာမြင်တိတာကြားတိတာစသည်လိုလေမြင်တွေ့တာမြင်ခံစားတာကြားခံစားတာစသည်ဒါလေးတွေသူစောင့်ကြိုးဆက်ပြီးတော့ထူးထူးခြားခြားပေါ့လေကိုယ်ဝေတရားကအရှိအဆုံးလည်းပြီးလာတတ်တာပဲ ဒီတော့အဲ့ဒီလိုသဘာဝလက္ခဏာတွေလည်းပဲထင်ပေါ်သမယလက္ခဏာတွေလည်းပဲကွဲပြားပြီးတော့ပေါ့လေအမျက်ရှင်းသဘောပဲဆိုတာသိဖို့ရတယ်လိုတာကတော့တကောလုံးဟာရှုွက်ကြည့်တာတကောလုံးဟာရှုခွင်းကြီးတာအဲတကောလုံးရှုခွင်းလေးကနေပြီးတော့လည်းအပြစ်ပြပေါ်တဲ့ရှုွက်ကလေးတွေပေါ့လေတခါတခါလည်းကိုယ်ကရထိစားပေါ်တယ်တခါတခါလည်းခံစားမှုပေါ်လာတတ်တယ် တခါတခါမှလည်းစိတ်တွေရုံးရုံးကြကြတာတွေပေါ်လာတတ်တယ်တခါတခါလည်းထွေရတယ်သဘောမူလာတွေပေါ်လာတတ်တယ်ဟောလေအဲ့ဒါလည်းချုပ်ကပ်ကလေးတွေဒီဒီပေါ်လာတယ်အဲ့ဒါလေးတွေအကုန်လုံးလက်မှတ်ရမှာပါဒါပေမဲ့လို့မှတ်ကတာယောဂီပုဂ္ဂိုလ်ရတော့အကုန်လုံးအတိအကျပေါ်တဲ့ချုပ်ကပ်တွေမလိုက်နိုင်တော့နည်းနည်းအစတော့ပဲထိုင်နေတဲ့အခါမှာဝမ်းပိုက်ဆိုင်ပြီးတော့ထားပြီးတော့ ခေါင်းနဲ့ခေါင်းနဲ့ပိန်လိုက်ပိန်အဲ့ဒီအစားလာတယ်။စီရင်ကြတဲ့ခါမှာခြေတော့မှစိတ်ကပြီးတော့လှမ်းလိုက်လှမ်းလိုက်ပေါ်တယ်။ဒါကြီးရှိရတာပဲ။နောက်ကြွားလိုက်စားတယ်တော့ကိုကြွားလိုက်လှမ်းလိုက်စားတယ်ရတတ်။စသည်စသည်ပေါ်တယ်ကွာ။အတိအကျပေါ်လာတဲ့ရှိခွက်ကလေးတွေအဲ့ဒီရှိခွက်ကလေးတွေကိုရှိရတာပဲ။အဲ့ဒီလိုရှိတဲ့အခါမျိုးမှာဆံသဘောလေးပါရတယ်။သမာဓိခန္ဓာခေါ်တဲ့ သမာဓိရင်လည်းပဲပါရတယ်ကွာအဲ့ဒါဒီနေ့စာရင်းနဲ့လက်ရှိပေါင်းစပ်ပြီးတော့ပြောပါနော်ဟုတ်ပါကိုမူရာတွေဖြူတိုင်းမှာဒီလိုက်ကြားတိုင်းနားတိုင်းစားတိုင်းခြိတိုင်းဒီတောက်ကတည်းကလည်းပိဋကကဒီလိုပိဋကအစသူသဘာဝတရားတွေရှိရတယ် သဘာဝတရားနဲ့ရှင်းတာမရှိပါဘူးသဘာဝဆိုတဲ့စကားစုမှာသနဲ့ဘာဝပေါင်းစပ်ထားပါတယ်သကဤဤဤဥစ္စာဖြစ်တော့ဝါကိုစီကိုစီဖြစ်တော့တရားပြင်သဆိုတာတူညီတော့ဆိုတဲ့အဓိပ္ပာယ်လည်းရပါတယ်ကိုစီကိုစီနဲ့တူညီပေါ့ ကိုယ်စီကိုယ်စီကတစ်ခုနဲ့တစ်ခုမတူရဘူးပေါ့တူကြီးဆိုတာကဘယ်လောက်ပဲတစ်ခုနဲ့တစ်ခုဘာဝအချင်းခွဲနေနေမယ်လို့တူကြီးတဲ့ဟာတော့စံစားရဲဆိုတာပေါ့လေသူတိတ်ရရပါတယ်ဘာဝဆိုတဲ့အဓိပ္ပာယ်ကတော့ဖြစ်နေတယ်ဆိုတဲ့အဓိပ္ပာယ်ရတယ်ဖြစ်နေတယ်သင်ရှားနေတယ်ဆိုတဲ့အဓိပ္ပာယ်ရတယ်ဘောတိ ဥပ္ပစ္စတိတိဘာဝဘောဓိဥပ္ပစ္စတိတိဖြစ်နေတတ်သောကြောင့်ဘာဝဘာဝမိဘောဓိတိခေရှားနေသောကြောင့်ဘာဝဘာဝမိဖြစ်နေတဲ့ခေရှားနေအဲ့ဒါဘာဝတကောဘာဝသဘာဝတကောကိုယ်စီကိုယ်စီဖြစ်သောဘာဝ ဖြစ်နေတာပါရှိနေတာသဘာဝကိုစီကိုစီဖြစ်နေတာရှိနေတာခုနခွဲပြတဲ့အတိုင်းပတိဆိုသူအစီအစီကိုစီလက္ခဏာလေးအမှတ်သားလေးရှိတယ်။အဘောမှာလည်းသူ့အမှတ်သားလေးကျုပ်တရားတွေမှာရှိအတိအကျအမှတ်သားလေးရှိတယ်။စိတ်မှာလည်းအမှတ်သားရှိတာကြည့်တတ်တဲ့သဘော။ဖတ်တာမှာလည်းသိရှိတဲ့သဘော။ဝိညာဉ်မှာလည်းခံစားတဲ့သဘော။ဒါလေးတွေကိုအဲ့ဒါကြီးပါဠိလိုသဘာဝခေါ်တယ် ကိုယ်စီကိုယ်စီဖြစ်ရှိနေတဲ့သဘောဖြစ်လာတယ်မျက်မှောက်ပြီးအာရှိရှိလိုက်ရှိနေတော့အဲ့လိုဖြစ်ရှိနေတဲ့သဘောတရားတွေဟာဖြစ်ပြီးတော့ဖြစ်တဲ့အတိုင်းပြီးနေတာဘာမှမရှိဘူးဖြစ်ပြီးတော့ပြောက်သွားတာကြီးကျမစန္ဒနဲ့ပထဝီဆိုတာလည်းဖြစ်ပြီးတော့ပြောက်သွားတဲ့ဒုက္ခနဲ့ဒီဟောင်းပြအဖြစ်ဆက်နေတာခုပဲရှိတော့ခုပဲပြတ်သွားတာ အဘောရကလည်းကုလို့ရှိတယ်ကုလို့ဖြစ်သွားတာပူလာမြေတာအေးတာတောင်းတာတင်းတာလောက်တာဒါတွေလည်းကုဖြစ်တယ်ကုလို့ဖြစ်သွားတာဝါရလည်းကုဖြစ်တယ်ကုဖြစ်သွားတာမိတိတဲ့စိတ်ဓာတိတဲ့စိတ်စသည်လည်းကုဖြစ်တယ်ကုဖြစ်သွားတာဟွန်းအဲ့ဒါတွေကတည်နေတယ်တမန်တော်ဘာဝတပါဘူးတမန်တော်တည်နေတော့ဖြစ်ခြင်းဖြစ်ပြီးတော့ပြည့်ခြင်းဆင်းရဲခြင်း အတ္တမပါတုဖာတိဖာတာအလေးအားဖြင့်ရှိရဆုံးနေရာဖြင့်ဘလုံးစီရေးနေတာဖြစ်ပြီးတော့ပြည့်တဲ့အရာမှလည်းဆိုလို့ဒီကောင်းစင်းလည်းမသိဘူးဘယ်တော့မှလုပ်ပြီးနေတာမဟုတ်သူတဘာဝဒီမှာလမ်းကြောင်းတိုက်သွားနေတာဓမ္မလာတိုက်သွားနေတာပါရဲနေတဲ့အတ္တလည်းမရှိဘူးကောင်းတဲ့ချမ်းသာတဲ့အတ္တလည်းမရှိဘူးဆက်ရှင်နေတဲ့အတ္တလည်းမရှိဘူးအတ္တကြီးခါးရည်ဆိုတာလည်းမရှိဘူးသဘာဝပဲ ဒီသဘာဝတွေကိုအနတ္တခေါ်ရတယ်။အဲတော့ဒီမှာမမြဲဘူးဆင်းရဲဘူးသဘောတိုက်ဖြစ်ပေါ်စရာအားလုံးသဘာဝတွေမှာနိဗ္ဗာန်ကလွဲလို့ရှိရင်သဘာဝတွေမှာအဲ့ဒီအရှင်းရဆုံးလေးရှိပါတယ်။အတူကြီးရဲ့အဲ့ဒါလေးတွေကအဲ့ဒါကိုပဲသမာနောဘာဝသမာနောဘာဝသာဘာဝသမာနောဖြစ်ခြင်းတခြင်းဆင်းရဲခြင်းသဘောတိုက်ခြင်းဖြစ်ခြင်း သူတွေရောရှင်းရအားဖြင့်တူညီသောဘာဝသင်္ချာရှိသောအရာသဘာဝတူညီသောတူညီသောသင်္ချာရှိသောအရာသင်္ချာရှိသောအမှတ်သားကိုရဆိုပါတယ်။နောက်လို့ကယထာသဘာဝတော့သလက္ခဏာတော့ကိုယ်စီကိုယ်စီလက္ခဏာအဖြစ်နဲ့မြင်ရတတ်တယ်။တရားမှတစ်စိတ်ဆက်လိုက်လို့ရှိရင် တူညီလက္ခဏာအချင်းလည်းမြင်လာတတ်တယ်ဒါလို့ဆိုပါတယ်သိလာတတ်တယ်ဥပမာအချင်းဘာနဲ့တူလဲဆိုလို့ရှိရင်စားပွဲမှာအတုံးလေးတွေဖတ်ခဲ့တယ်ဆိုတော့ရှိပါလားအတုံးလေးတစ်တုံးပေါ့လေအသားထုံးကြီးပါဖြစ်ဖြစ်ပေါ့လက်ကျက်ဆက်ပြီးတော့ဝါလိုက်သူ့မှာရှိနေတဲ့အရာသာပေါ်ထွက်လာတယ် သူ့မှာအချိုရတာရှိနေတယ်ရှိအချိုရတာပေါ်ထွက်လာတာအချိုရတာဒီစားတဲ့အချိုရတာစက်တဲ့ခါရရတာဒီစက်တဲ့ခါရရတာထွက်လာတာရှင်နဲ့ဖာနဲ့အရသာရှိလို့ရှိရင်ရှင်နဲ့အရသာဖာနဲ့အရသာထွက်လာတာသူ့မှာရှိတဲ့အရသာထွက်လာတာကျစားပွဲထဲမှာပါတဲ့အတုံးလေးတွေခွာလေးတွေမှာသူကိုစီကိုစီလက္ခဏာလေးရှိလို့ပါတယ်။သဘောတရားကြီးမှလည်းကိုစီကိုစီအဲဒီမှာအရသာနဲ့တူတဲ့ သဘောတရားတွေကိုဓမ္မသဘာဝတည်သောလက္ခဏာလို့ဒီလိုခေါ်ရတယ်ဓမ္မစေစားပါရအတုံးလေးပါလေးတွေမှာဘယ်လိုရတာရှိတယ်ဆိုတာတိတိကျကျဝါကြည့်ရတယ်ညံ့ညံ့ဝါကြည့်ရတယ်တိကျဝါကြည့်မှဒီတွေကထွက်လာတဲ့ရတာတည်းရဟင်းညံ့ညံ့ဝါကြည့်မှရတာပုံပြီးထွက်မှတည်းတာဒီလိုရတယ်ကျပေါ်လာတဲ့သဘောတရားတွေကိုတိတိကျကျညံ့ညံ့ပေါ်လေး စိုက်ပြီးတော့အားစိုက်ပြီးတော့ချိန်ပြီးတော့မိမိရရထိထိမိမိမှန်ပါကောလားသူ့မှာရှိနေတဲ့အရာသာပေါ်ထွက်လာတယ်လို့ပေါ့လေခုနဒီအရာသာကိုစီတဘာဝါလေးတွေပေါ်ထွက်လာတာပါတိလာတာပါငကိုရီကရှိနေတာပါတိလာတာဆိုဒီရတာလေးရှားပေါ်မှာတခါလေးချိုးပြီးတော့ပြောက်ချီပြီးတော့ပြောက်ငါပြီးစောက်ပြီးသွားတယ်ဘာမှတခဏလေးဒီအရေးဇာကြီးကြီးစားနေတော့ဟုတ်တခဏလေးကြောက်လာတာပါ ဒီတော့ရတာတိုင်းမှာကိုစီကိုစီရှိတယ်သူတို့ရတာလေးတွေကရှာပေါ်ရောက်ပြီးတော့ကြောက်ွယ်သွားတာလေးဒါလေးလည်းသိချတယ်အဲ့ဒါမှာသသဘာဝကိုစီတဘာဝသဘာဝစီစီတဘာဝဆိုတာပေါ့လေဝါလိုက်တဲ့အဖက်လေးတွေအတုံးလေးတွေပါပေါ့လေရှိတယ်လို့အမူအရာတိုင်းမှာလည်းပဲကိုစီတဘာဝနဲ့ကိုစီတဘာဝလေးတွေရှိနေတာဆိုတာပေါ့လေ စောက်ပွဲတွေကအတုံးကလေးကြီးဖောက်ကလေးကြီးစားတဲ့အခါမှာအဲဒီအတုံးဖောက်ရဲ့ပုံသဏ္ဍာန်နဲ့အနေအထားအချင်းရာပြည့်ရကိုဆရာသာခံလို့မရတော့ဘူးမရပါဘူးဒါပေမဲ့လို့စားသူရဲ့စိတ်အစဉ်စိတ်မှာတော့တုံးဖောက်လေးကြီးဟာပုံသဏ္ဍာန်အနေနဲ့ထိရှားနေတယ်အနေအထားအချင်းရာလည်းထိရှားနေတယ်အဲ့ဒါကိုတော့စားလို့မရဘူး အဲဒီပုံတန်တဲ့အနေအထားရှိတဲ့တရားသာကြီးကိန်းနေတဲ့တုံးလေးတွေခလေးတွေလက်တဲ့ထိတ်ကိုဝါတဲ့အခါမှာအဲမှာရှိနေတဲ့သဘာဝတရားသာကဒီနိုင်ပါတယ်နော်ဆံလိုပါပဲကိုအောင်းပုံမှတ်တဲ့အခါမှာဝမ်းမဲ့စိတ်ထားတော့ဝမ်းမဲ့ပုံစံနဲ့ရတော့ထင်းနေပါတယ်ဝမ်းမဲ့ပုံစံနဲ့ထင်းလို့တရားတော်သိတယ်လို့ဆိုနိုင်ပါဘူး ဖုံးလိုက်ပိန်လိုက်နဲ့အရှင်းအရာပေါ့လေမင်းသားဒါလေးတွေလည်းယောဂီရဲ့စိတ်ထဲမှာထင်နေပါတယ်ဒါလည်းသဘာဝရှိတယ်လို့ဆိုနေပါဘူးအဲ့ဒီပုံနဲ့ဖုံးလိုက်ပုံနဲ့အရှင်းအရာတွေကိုကြော်ပြီးတော့တောက်တဲ့သဘောလောကတောက်လာလေးတွေပြင်းတဲ့သဘောရောက်တာပြင်းလာသည်လှုပ်တဲ့သဘောရောက်တာလှုပ်တာသည်ရွေးတဲ့သဘောမှာရောက်ရောက်တာလည်းရှိရွေးတာသည်ဒီသဘာဝလေးတွေသိရမှာပါလို့အဲ့ဒါကိုသဘာဝ စိတ်ကိုသိတယ်လို့ခေါ်ပါတယ်ဖြစ်နေတဲ့ရှိနေတယ်ဖြစ်နေတဲ့ရှိနေတဲ့ဟာလို့ဒီသဘာဝလေးကိုသိတာပါကိုယ်ထဲမှာလည်းပဲဒီပထူကြီးအများကြီးရှိပါတယ်။သံဃာမိုးကြီးရှိတဲ့ဒီသွားအရင်ဒါလေးတွေစမ်းသပ်ကြည့်တဲ့အခါသွားတို့အယိုးတို့ဘာလို့စမ်းသပ်ပြီးမာရောတဲ့သဘောကျန်တဲ့သဘောခက်ပါတဲ့သဘောအရေးတို့အကျော်တို့စမ်းကြည့်တဲ့အခါမျိုးမှာဆိုတော့ကြွေးနေရတဲ့သဘောဒါတွေတွေ့ရတာ ခင်မကျန်တဲ့ပထီရဲ့ကျွေးနေရတဲ့ပထီဒီတော့သက္ကာကချွေးယူစီနေတာနိုင်ရည်ကြတာရေးရည်ကြတာအဘောစိတ်ကကဖြစ်နေတာတွဲနေတာလုံးဆိုင်နေတာဒါတွေလည်းတွေ့တတ်ပါတယ်အဘောအဘောတွေလည်းတနည်းပဲစမ်းကြည့်ကြည့်ပါလိပူတာလွေးတာတခါတခါအေးတာပေါ်တာဒါတွေလည်းတွေ့တတ်ပါတယ် တောက်တာပြင်းတာလှုပ်တာဒါတွေလည်းတွေ့တတ်ပါလေခန္ဓာကိုယ်ရမှာဟွန်းအထက်ဆန္ဒလေးအောက်သွားတယ်လေပြီးတော့ဥပဝန်းကျင်လေးဦးထဲမှာသွားတယ်လေပြီးတော့ရှူဆိုင်လေးသင်္ကကြီးငယ်တစ်ချက်ပေါ်လေးသွားတယ်လေပေါ့လေဟွန်းဒီ၆မျိုး ဒါတော့သူ့ဉာဏ်နဲ့ဒီဓာရီကတိကျစုဆိုင်နေလို့ရှိရင်ဒီလေတွေလည်းတွေ့နေတာပါတောင်းတာတင်တာလောက်တာတွေပေါ့ဒါအောင်တော့သင်ရှားပါတယ်ဒီတော့အထုဆံမှာတော့အဲ့ဒီသဘာဝကြီးခွက်ပြီးတော့တန်တန်ကြီးမြင်လို့ဆိုတာမလွယ်ပါဘူးစိတ်ကပုံသဏ္ဍာန်ပေါ်မှာပဲအကြရောက်အလေးချင်းကများနေတော့စိတ်ဓာတ်ကြီးခွာပြီးတော့ရှိလို့မရဘူးပုံသဏ္ဍာန်ပြည့်ရတဲ့အရှင်းအရာတွေမှာတွဲပြီးတော့ရှိရပါတယ် နောက်တတိဓမ္မကြီးကြီးအားကောင်းလာတဲ့အခါကျတော့ဉာဏ်ကြီးအားကောင်းလာတဲ့အခါကျတော့ပုံသဏ္ဍာန်လေးလုပ်ပြီးတော့တကယ့်သဘာဝတက်တဲ့ကူကရှင်းရှင်းလေးသတ္တရာလေးတွေ့လာတတ်တာပါပဲအဲ့ဒီသဘောလေးကိုယောဂီကနားလည်ရပါလေအမိပညာတွေကတော့အထုဆယောဂီတွေဘုရားတတိဓမ္မကြီးညာအာမကောင်းရင်တော့မဆွဲမကင်းတာအမြင်နဲ့ အတုံးကြည့်ရပါတယ်။ငွားရင်ဖောင်းဖောင်းရပိန်ပိန်ရထိုင်ထိုင်ရရှိရရှိရချွင်ချွင်လှိုင်းလှမ်းနဲ့ဆိုင်ဆိုင်ကိုယ်ကိုယ်နဲ့ဆိုင်ဆိုင်နေတော့ပေါ်လာတဲ့အမူအရာအလိုက်ပေါ်နေမကင်းစကောင်းတဲ့အနေနဲ့ပေါ်တဲ့အချင်းဟာစိတ်ဆက်အောင်ပေါ်နေဒါတော့အမူကြိုက်ရတယ်ကျော်ရကင်းလို့ရှိဘူးသူကတော့ အဲဒါတိတ်္ခာပညာခေါ်ပါတယ်တိတ်္ခာပညာဆိုတာပေါ်တဲ့အမူအရာလိုက်လိုက်ဖက်တဲ့အမူလေးတွေကိုသတ်ပါတဲ့အမူသတ်ပြီးတော့မှတ်မှတစ်ခုနဲ့တစ်ခုပွဲပွဲပြားပြားဖြစ်ပြီးတော့ဟောဒီသမာဓိလည်းဖြစ်တော့ပါတယ်အဲဒါကိုတော့နောက်နေ့ကျမှဆက်ပြီးတော့ပြောတော့မယ်အခုဒီနေ့ပြည့်သွားပြီတော့ဘာဖြစ်လို့ပေါ်ရဲ့အာယုန်ကြီး သူ့ပေါ်ရလိုက်အရေးစားပြီးတော့မှတ်ရတယ်လေဆိုတာပါလေဒါကကျွန်မအကြောင်းပြလေးတွေနဲ့ပါလေမှတ်ဖို့မှပြောပါမယ်သာဓုသာဓုသာဓု